1998ခုနှစ်နိုဝင်ဘာလ1ရက်နေ့ဆွန်ရဲအင်းဆိုင်ကွင်းမိသားစုတို့အားယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဟောကြားတော်မူသောစွမ်းနုမောဒနာ တရားတော်ဆရာတော်ဘုရား

ไม่ทงเลิกไปฟังไม่ได้ baru tanpa perlawanan atau pengirimanဒီမှာရဟောပြပါဗျာပါဠိလိုပါနမောရနာပြောတာကပမာလိုဝန်တာစကားပြောရမှာကျမပါဗျာဘာဝန်တာမှာလဲဗျာ နန္ဒလာမကဖောက်မှာဝင်ပါမှာဖြစ်ပါဘာဘာဘောမှာမလဲဟင်ဟင်ဟင်ဟင်တော့ဒီမောရနာတော့ပါဠိလိုဆိုတာဓမ္မလိုဝန်တာကနာပြောပါမှာဗျာဟင်ဘာဝန်တာကပြောပါမှာလဲဟင်ဟင်နာကာဖောက်မှာပြောပါမှာလားနာမာရာပြောပါမှာလားဟင်ဟင်လာမှာပြောပါလားကာလာမာရာလည်းပါပြီဟင်ကာလာဟို ကြောက်တဲ့ကားလာကိုရွှေဘူကကားလာလာမောင်းကြည့်လိုက်တာသူတို့လုပ်ကြည့်တယ်သူတက်ပါဗျာအားကြမပါဘူးမောင်းလိုက်အဲ့ဒါလာမနိုင်ဘဲတော့လာမနေတယ်ကျေပါဗျာဟင်ကျေပါဗျာအနုမောဒနာလုပ်ရမှာလားဟင်လာကားဆောင်တာအနုမောဒနာလုပ်ရမှာလားဟင်ဟုတ်ပါဘူးလုပ်ရမှာလို့ကြာဟင်အနုမောဒနာဆိုဝါမြောက်ဝါလာကျဲတဲ့ဟာလို့ဟုတ်ပါဘူးကျေပါဗျာဘုရားတွေတော့တို့ဘုရားရှင်လက်ထက်တို့ကဘုန်းကြီး ခွန်းနဲ့ပတ်သက်တာတော့ရောက်ပစားပေါ်ပါလေဒါနာပထာလို့ခေါ်တာပေါ့လေဟုတ်ကလားဟင်သီလထောက်တည်ရေသီလနဲ့ပတ်သက်တဲ့အားလုံးဝမ်းမြောက်ဝမ်းသာဖြစ်အောင်ပြောပါလေအဲ့ဒါကိုတို့သာလို့ကြတော့သီလပထာလို့ခေါ်ဟုတ်ကလားအဲ့ဒါနာနဲ့ပတ်သက်တဲ့စကားသီလနဲ့ပတ်သက်တဲ့စကားအဲ့ဒါတွေကိုပြောတာကိုအနုမောဒနာတရားဟောတယ်လို့ခေါ်တာဟုတ်ကလားဟင် ဟင်အဲ့တော့တို့ဒီကနေ့ဒီတရားဓမ္မတွေတို့တို့တို့တူမှလည်းသိပါရဲ့ဘယ်ကဟာဒီမှလည်းသိဟင်တို့မသိလားဘယ်ဟာသိလားသိလားဟင်တို့ဒီကနေ့ယုံကြည်နေကြတာဟင်ယုံကြည်ကြတာဘာလို့နော်မလားသိတာတို့ရောဘုသူသားသမီးတွေသိသလားသိပါပါဘုရားဟင်တို့ကလည်းတို့တရားဓမ္မတွေကိုဘုသူသားသမီးတွေတို့သိလား ဟင်တို့ကိုလည်းတို့တရားဓမ္မတွေကဘုသူသားသမီးတွေလည်းသိရဓမ္မမသိပဲနဲ့ဘာလုပ်တယ်လို့ဒီကနေ့မနေ့မတို့မသိပဲနဲ့လုပ်တာတယ်သိလို့လုပ်တာလားဒီမျိုးမို့လုပ်တာလားမဟုတ်ပါဘူးဗျာတငယ်ချင်းမို့လုပ်တာလားမဟုတ်ပါဘူးဗျာဘာကိုလုပ်တာလဲသင်နေတဲ့သီလသွားတော်ပေါင်းဟင်ဓမ္မသီလတို့လုပ်တာလားသင်နေတဲ့သီလကိုလုပ်တာလားဓမ္မသီလ တို့လူတာလားကြည့်နေတဲ့ဒီလားလူတာလားကြည့်နေတာပါဗျာဟုတ်ကလားဗျာမှန်ပါဗျာဟင်မှန်ပါဗျာဟင်ကြည့်နေတဲ့ဒီလားလူတာတို့လူတာမဟုတ်ဘူးမှန်ပါဗျာဟင်မှန်ပါဗျာရှင်မျိုးတော်လည်းဟုတ်ဗျာကြည့်နေတဲ့ဒီလားကြည့်တို့ကချီးဒီလေးဒီကွန်လေးကွန်လေးဒီလိုလာပြီးချီးမြောက်တာလေတို့တရားဓမ္မတွေချီးမြောက်တာမဟုတ်ဟင် တို့မှဒီပဲနဲ့တရားဓမ္မကိုသိလားတို့မသိပါဘူးဗျာအင်းအဲ့တော့တို့ကဘုသူချင်းရောက်နေတယ်တရားဓမ္မတွေရဲ့မနှောမှာဖြစ်နေတဲ့ပေရနာကိုချင်းရောက်တာကမ္ဘာပါဗျာဟင်တို့တရားဓမ္မတွေပဲဒါသီလတွေပြီးတော့တို့ဘက်ကပေရနာကိုချင်းရောက်တာဟင်ဟုတ်ကလားဗျာဟုတ်ပါဗျာဟင်အဲ့တော့သူတရားဓမ္မပဲကလည်းတရားဓမ္မမပါကြီးသူပဲလည်းဘုရားတော်ဘာတော်ညာတော်မပါကြီး ဟုတ်ကလားဗျာမှန်ပါဗျာဟင်မှန်ပါဗျာဟင်ပါပါမလားဗျာမပါပါဗျာဆရာတော်တို့ဘာတို့စာဒီဘက်ကသီလတယ်ကျမဒီဘက်ကတရားဓမ္မအစာစေတနာတယ်ကျမဗျာသူ့ရဲ့တရားလို့ထားပုံပါလေကျမတရားဆိုတာနဲ့စေတနာတရားတို့ရပါတယ်ကျမဟုတ်ကလားဗျာအဲ့တော့တို့ဒီကရှိနေတဲ့သီလနဲ့ကိုယ်ဘက်ကကာနဲ့သူတို့ပဲပြီးလို့လုပ်မှာပဲတို့ပြီးလို့ရသလားမရပါဘူးဟင် ခုဒီတရားဓမ္မတွေကတော့ဒီကုသိုလ်ပြုပြီးတော့ဘလောက်ဘလောက်လို့ဆိုတာတော့ဒီနေ့လူတဲ့ဖုန်းကိုအမိပြုပြီးဘလောက်လို့ကျင်တာတော့ဟုတ်ပါတယ်ကတော့ဩဃာတနဲ့တောင်းထားတာဘာလို့မဟုတ်ရမှာလဲဟုတ်ပါတယ်ဗျာဟုတ်ပါနိဗ္ဗာန်တင်ပဲလားဗျာခုနကတောင်းတာဟင်နိဗ္ဗာန်ရေဝိညာဉ်လားဟုတ်လားဩဃာတဒီမှာချမ်းသာမရောက်ဘူးဘာပါသေးတော့ဒါပဲလား အားပါကြပါစေလောက်ကြချမ်းသာပဲပေါ်ရဟုတ်ကလားဟုတ်ပါဒီအဲ့တော့ဒီကနေ့လူတဲ့ဘုန်းကနိဗ္ဗာန်အထိဒါရင်တော့မဟုတ်ပါဘူးနိဗ္ဗာန်မရမီစာကြားတော့ပါအောင်ပါဗျာစာကြားလေးတော့မပါဘူးလားစာကြားလည်းပါအောင်ပါပါဗျာဟင်အဲ့တော့နိဗ္ဗာန်နဲ့စာကြားတယ်လားဒီဘဝအတွက်မလိုချင်တော့ဘူးပေါ့အာသာပါဗျာဒီဘဝအတွက်လိုချင်တယ်ခင်ဗျားတို့ကစာကြားလည်းလိုချင်လေးနိဗ္ဗာန်လည်းလိုချင်လေးဟုတ်ကလားမလွန်လွန်ဘူးလား ဟင်တောင်းလိုက်ကြတာမလုံလုံဘူးလားလားဟင်ဟင်ဟင်အဲ့တော့တို့ကဟိုရှိတာဟိုအညာတကားပြောရရင်တော့ငွေတပဲနဲ့ငွေချင်းကောင်းခိုင်တာထင်တယ်ဘယ်လိုလုပ်မလို့လဲဟင်မလုံလုံဘူးလားတောင်းတာတွေဟင်အဲ့ဒါတို့ဘာတို့လူတရားရှိတာတော့တို့လူကြရဟုတ်ကလားဒီရတရားရှိတာတော့ကုစေနာအတိုင်းပဲတို့မပြေနိုင်ဘူး တင်ပါဗျာသူပြီးနိုင်ပါလားမနိုင်ပါဘူးသူကယူပါတော့တို့တခါကြီးနဲ့လူချင်းမလောက်ခေါ်ရမလားမရပါဘူးတို့ပြီးတော့ခေါ်ရမလားမရပါဘူးသူဘက်ကစေတနာရဲ့အထက်အနှုတ်တိုင်းလို့ယူလိမ့်မယ်တင်ပါဗျာဟင်သူဘက်ကစေတနာထဲနှုတ်ရှိတယ်လို့တို့ဘက်ကသီလအချင်းပြောတိုင်းမရနိုင်ဘူးကျမဟင်ဒီဘက်ကလည်းတီလာရဲ့ချင်းအားရဲ့အတင်းပြောလို့သေးတာကိုဗျကျမဒီဘက်ကယူတဲ့ဘက်ကလည်းဟိုစေတနာရဲ့အထက်နှုတ်ရှိသေးတာထင်တယ်ကျမဟင်ပါဗျအဲ့တော့ ဒူတောင်းနိုင်ရမှာလားသီရနာအထက်နှုံတိုင်းရမှာလားသီရနာအထက်တိုင်းရမှာပါဗျာဟုတ်ပါမလားဗျာပါပါအဲ့ဒူသီလာတောင်းမလားကုသီရနာနဲ့ကုတောင်းမလားကုသီရနာနဲ့ကုတောင်းပါဗျာလာမတောင်းနဲ့ဒူစီပေးနေမှာကျပါဗျာပေးနေပြီကျပါဗျာဟုတ်ကလားပါပါဗျာဟင်ပါပါဗျာဒီပါတော့ဟိုဘုရားကအကျိုးပေးတာသံဃာကအကျိုးပေးတယ်ဆိုတာတရားလုံးဆုံးတာဘူးဗျာတရားလုံးဆုံးဘူးလား သုတ်ပါဗျာဟင်ပြောတော့တရားလုံးသုတ်တယ်လို့ပြောတာမျိုးတော့တရားလုံးမျိုးတာလားကိုယ်စရွေးကိုမျိုးတာလားဟုတ်ကလားဗျာပြောတော့ဘယ်လိုပြောတော့တရားလုံးသုတ်တာဟုတ်ကလားကျမမျိုးတော့ဗျာကိုယ်စရွေးကိုမျိုးတာလည်းကိုယ်စရွေးကိုမျိုးကြပါဗျာကျမကိုယ်စေနာတိုင်းလို့ခုလားဒီဒီရောက်မှလားစေနာတိုင်းလားစေနာတိုင်းပါဗျာတို့တော့သူ့တန်ခါကမပါဘူးလားဆိုတော့ တရားလုံးသုတ်တဲ့နေရာအချိုတချင်တတ်ပါဘလို့တပါဗျာအဲ့ဒီစေတနာလေးမှာတို့တရားကျင့်နေတဲ့ဘက်ကသီလဓာတ်သမာဓိဓာတ်ပါမှာပေါ့တပါဗျာအဲ့တော့တို့ပေးလို့ရမှာလားမရပါဘူးဗျာတို့တရားဓမ္မတွေဒီတိုင်းရောရမှာလားမရပါဘူးဗျာဟုတ်ကလားဗျာတပါဗျာအဲ့တော့တောင်းဖို့တဲ့တရားထက်ဖို့ကြိုးစားတာပါတပါဗျာဟင်အတောင်းကိုအတောင်းကိုတောင်းချင်ပါနေတယ်ထင်လား ကိုကိုရင်တောင်းမသားကြီးတယ်ဟုတ်တယ်တို့ကလေတောင်းချင်းပါနေတယ်ထင်တယ်ဟင်ဟင်တို့ကလေတောင်းချင်းပါနေသလားလို့ဟင်ဟင်တောင်းလို့မရဘူးတရားထက်မှလာဟုတ်လားအဲ့တော့တို့ဒီရှိနေတဲ့တရားဓမ္မတွေထဲမှာလဲခုရှိနေတဲ့လက်ရှိဘဝမှာပဲအစဉ်ရတူလား မတူပါဘူးဗျာတချို့ကြတော့ပြည်သိရှိမယ်တချို့ကြတော့ပြည်သိချုပ်တယ်တချို့ကြတော့ယာရုကြီးမယ်တချို့ကြတော့ယာရုချုပ်တယ်ကျမအဲ့တော့အကုန်လုံးကပြည်သိရှိနဲ့ယာရုကြီးကြီးတယ်မဖြစ်ချင်တာဘူးလားဖြစ်ချင်ပါလားဖြစ်ချင်တာရဘာလို့မဖြစ်တော့ခုနကတရားအထက်မထက်တာကျမကျမဟင်အကုန်လုံးတော့ဆင်တန်းမြင့်နေတာကြီးတယ်ဗျာအဲ့တော့ဆင်းမြင့်ခြင်းတရားထက်ပြီးပါကျမဟင်ကျမကျမဟင်ဒီလူစင်နာစင်တာတို့တရားကဆုံးဖြတ်သွားတယ် ဒီတို့ရဲ့ယုံကြည်ချက်တရားပြီးဟိုငါဝတ္ထုပုဂ္ဂိုလ်မပါခုနတို့ဒီကနေ့တူတာဆိုရင်ပါပြီးတန်ဆင်းပါတယ်တို့ဘက်ကဟောဟိုဘယ်တရားဓမ္မလိုမှန်ဒီပဲတို့ဘက်ကဟောပဲလိုက်သေးလားမလိုက်ပါဘူးဗျာတို့တရားဓမ္မတွေဟောဘယ်ဘူးတော့ဘယ်ဘူးတော့လို့ပါသေးလားမပါဘူးဗျာပုဂ္ဂိုလ်ပဲလိုက်သေးလားမလိုက်ပါဘူးတို့ဒီကနေ့ဟိုတွေးတာသာဟာထင်ရှားဆုံးပဲကျမတို့ဘက်ကတရားနဲ့အဲတို့ဘက်ကသီလနဲ့အဲဒီဘက်ကတရားတယ်ဟုတ်ကလားကျမပါဗျာတို့ စာကတော့ဆိုတာပေါ့အာဃာနု၃ဦးဆုံးမသိတဲ့ဟင်အာဃာနု၃ဦးဆုံးလို့ရှိရင်နောက်ဘဝတည်းအကျိုးမဆိုင်ဘူးဒီတဘဝမှာဒီဘဝမှာချက်ချင်းတိဋ္ဌဓမ္မဝေဒနိယအကျိုးကိုပေးနေတယ်တဲ့ဟင်အာဃာနု၃ဦးသိလားဗျာ ပုဂ္ဂိုလ်ကလည်းရုပ်တရက်ပေါ်နေတဲ့အချိန်မှာဘယ်ကူတော်လို့သိလားမသိပါဘူးအနာတော်ကြီး၍တန်ခါပဲထင်တယ်တက်ပါအဲ့ဒါတိုးသေးလားမတိုးပါဘူးဟင်မတိုးပါဘူးဘယ်ကူတော်ဘာလုပ်နေလဲသိလားမသိပါဘူးတော်တယ်မသိအောင်ဝင်နေတာပါတက်ပါဗျာဟင်တက်ပါအဲ့တော့ပုဂ္ဂိုလ်ကလည်းရုပ်တရက်ပေါ်လာတော့အာသာမှုထင်တယ်တေရနာလည်းအဲ့ဒီပုဂ္ဂိုလ်ပေါ်လိုက်မှာတခါတည်းချက်ချင်းပေးခြင်းနဲ့စေတနာကျမဗျာအဲ့ဒီဟိုပုဂ္ဂိုလ်မြင်မှချက်ချင်းပေးခြင်းနဲ့စေတနာမှာတွန်ရင်းဆုံးချင်းရှိသေးလားမရှိပါဘူးဗျာဟင်မရှိပါဘူးတွန်ရင်းဆုံးချင်းရှိဘူးလေ ဟိုမြင်းမတိုင်းကနေပေါ်တာလေကျမပါဗျာဟင်တို့ဂျိုတင်နေဂျိုတင်နေဟာဆိုလို့ရှိရင်တော့နေနာနေမလားညာနာနေမလားအတိုးဆုံးရှိနေတယ်ကျမပါဗျာဟင်ဒီဟိုရုပ်တရက်ပေါ်လာတဲ့စေတနာမှာအတိုးဆုံးရှိနေမှာပါမရှိပါဘူးအဲ့ဒါဒုတိယအာရုံလေ ပြီးတော့ပစ္စည်းကလည်းအာဃာနုဖြစ်မှာလေဒီမှာဗျာတစ်ထဲမှာအစင်းလင်းရှိတဲ့ပစ္စည်းပေါ့ဒီမှာဗျာဟုတ်ကလားဗျာဒီမှာဗျာတကယ်လို့အစင်းလင်းမရှိတဲ့ပစ္စည်းဆိုရင်တော့ကြာတော့ဖွေတော့လောဘကောမကနိုင်ဘူးလားကနိုင်ပါဗျာဘူးလို့ကျင်နာမရရင်တော့ကာပေါ့ကနိုင်ပါဗျာကလည်းကနိုင်တယ်လောဘလည်းကနိုင်တယ်လက်ထဲမှာအစင်းလင်းရှိနေတာကျတော့ဟိုအရင်ကလည်းရှာထားပြီးတော့လောဘရှိသေးကတ်ဖို့လိုသေးလားမလိုပါဘူးလောဘကောဗျာမလိုပါဘူးဒီလိုဆိုပစ္စည်းကလည်းနာမတော့အာဃာနုပေါ့အာဃာနုဟင်ဒီမှာဟိုကလည်းယုတ်တည်းရပေါ်လာတယ်အာဃာနုဒီရနာလည်းအဲ့ဒီချိန်မှာ ထားဖြစ်လိုက်တယ်အာဃာနုထင်တယ်အဲ့ဒီချိန်မှာလက်ထက်မှာသင်နေရှိနေတာဒီတိကလည်းအာဃာနုထင်တယ်ကျမပါဗျာဟင်အဲ့ဒီအာဃာနုသုံးဦးခုံလို့ရှိရင်နဲ့ဗျာကိုနောင်ဘဝဒီနိဗ္ဗာန်ဒီမဆိုင်ပါဘူးတဲ့ဗျာဒီဘဝမှာတည်းယူပြီးပြီနဲ့မှာမှန်ပါဗျာဖြစ်လို့တော့ဟိုနဲ့အလှတကာနဲ့အလှတံပုဂ္ဂိုလ်တိုက်ရိုက်ပြီးသွားလို့ကျမပါဗျာဟင်အလှတကာကဘာသူတို့သူကပုဂ္ဂိုလ်ရှိတယ်အာဃာနုမေးရောမေးဗျာ ဟင်ခုနရင်ပြောတာလူတကာဘယ်သူတို့လာပါသိလားအလူတကာဗျာလူတကာသိလားအေးဟုတ်ပြီဟာခုနကပြောထားဗျာအလူအလူကပုဂ္ဂိုလ်ကဘယ်သူတို့ကြာလူလူပါဗျာလူပါဗျာဗျာအဲ့တော့သူတို့ဒါဟိုအနေအလူတကာနဲ့ဟိုအလူကပုဂ္ဂိုလ်တိုက်ရိုက်တွေ့ပါတယ်ဒီနေ့ဗျာဗျာငါတို့တွေ့မှာမဟုတ်တော့ဘူးဘယ်ကိုယ်တော်ကြီးกว่าဘယ်နဲ့กว่าလဲလားမှတင်တယ် မျက်စိမှာတွေ့ပါဦးမလားအေးကြာကြာနေလေးခင်ဗျားတို့တန်ခါမတွေ့ဘူးဟုတ်တယ်မဲ့ကြာကြာနေလေးဟိုကတော့ပုဂ္ဂိုလ်ချင်းနေလေးလေးတန်ခါမတွေ့သေးလေပုဂ္ဂိုလ်တွေဝင်တော့မှာလေဟုတ်ပါဗျာဟင်ဟင်နောက်တရက်နေ့ဟိုနေပါများလိုက်တာတွေကပုဂ္ဂိုလ်သမဝင်နိုင်ဘူးလားဝင်နိုင်ပါလားဒါပုဂ္ဂိုလ်ဘယ်လိုကိုတော်ကြီးပြောတာကြီးကဘယ်လိုဆိုတာကြီးကပဲနေနေလားတော့မတင်နဲ့တင်ပါဗျာဟုတ်တယ်နဲ့တင်ပါဗျာအဲ့တော့တို့ဒီကနေ့ကတော့ဖြင့်အလှရှင်နဲ့အလှတန်ပုဂ္ဂိုလ်ပြည့်ပြည့်ကြုံနေနေ မျက်ထင်သာကြရင်တော့တဆင်ပွေးထင်တယ်ကျပါဗျာဟင်အတူချင်းကိုယ်တိုင်လာပါအောင်တော့မလားလာတော့ဟင်ဟင်ဟိုတို့ဒါပဲရွာတွေကလားဒါဒီဥယျာဉ်ကလားရွာရဥယျာဉ်ဗျာအေးအေးမျက်ထင်သာကြရင်တော့ဘယ်နဲ့တော့အလှရှင်လာမှာဟုတ်တော့ပါဘူးဗျာတဆင်ပေးနေမှာပါဟင်ငါစုတယ်ငါလူတယ်နေမှာပါစေရနာကိုနောက်တောင်နဲ့တွက်ထားကြမှာတင်ဟင်ထောက်ငါလူတာဟင်ဟင်နဲ့တင်ငါလူရှင်ကိုယ်တိုင်လာပါမလား မထင်မောင်ရတသင်ပေးနေမှာပါအဲဒုဘက်ကလည်းဒုကိုယ်တိုင်လူမခံဘူးပြလက်ဖြင့်ကကိုလိုကြီးလှုပ်လိုက်ပါဘုရားလည်းတသင်မဲ့လူခံမှတင်တယ်ဘယ်နေတော့ညဟင်လက်ဖြင့်ကအလူရှင်မဲ့လူကပုဂ္ဂိုလ်တဲ့ပဲ့ပင်းကြုံမမလားဟင်ကြုံကြုံနေမှာမလားကြုံပါပါဘုရားကြုံတဲ့လူတဲ့ဘယ်သူပါတော့ညတပေါင်းသင်းကောက်ကြည့်တတ်မှာဟင်ကြုံတဲ့လူတဲ့ဘယ်သူပါမှာတော့ည ဟင်ဟင်ပုဂ္ဂိုလ်ချင်းနေရင်တန်ခါနဲ့ဝေးတတ်တယ်တရားဝေးတတ်တယ်ပုဂ္ဂိုလ်ချင်းဝေးမှတန်ခါနဲ့လည်းနေတယ်တရားနဲ့လည်းနေတယ်ဗျဟုတ်ကဲ့အဲ့တော့တို့ဒီကနေ့ပြောတဲ့ပုဂ္ဂိုလ်ချင်းတရားကတော့တို့တရားဓမ္မတွေတို့ဘက်ကလူရမဲ့ပုဂ္ဂိုလ်ဘက်ကအလှရှင်တကယ်စိတ်ကစေတနာတယ်ဟင်စေတနာကလှူခြင်းစိတ်ကတိုက်တွန်းမှဒီယုံနာနှစ်ပါးက လူခွင့်ရတာစေတနာမတိုက်တုံးမဲ့တို့ချီတဲ့ချီတလှမ်းလှမ်းလို့ရတာလားမရပါဘူးလက်တစ်ချက်လုပ်လို့ရပါလားဗျမရပါဘူးဒါတစ်ချက်ဖွင့်လို့ရပါလားဗျမရပါဘူးဗျအဲ့တော့လူရှင်ဘယ်သူတုံးလို့မေးရင်ဘယ်လိုပြောစေတနာပါပါဗျဒီဒုရှိပြောတာလားရွာတဲ့ကြပဲလို့ပြောမှထင်ငါလူတာငါလူတာပဲလာမှာပါရွာတဲ့ကြရတော့ရုံးမြင်ဖြစ်တော်မထင်တာပါပဲဟင်ဟင်ပြီးတော့ငါလူတာဘသူကိုဒီလိုထင်နေကြ ဟင်ခုနကလူချင်းဖြစ်တဲ့သေနာနဲ့အလူကပုဂ္ဂိုလ်ဖြစ်တဲ့သီလကဘုတ်သွားတော့မယ်ဟင်ပြန်ပေါ်နိုင်မှာမလားဟင်ပေါ်နိုင်အောင်ကြိုးစားဟုတ်ပါမလားဗျာတို့တော့ပေါ်မှမတင်ပါဘူးဟင်ဟင်ဟင်အဲ့တော့တို့သရာထက်ဖို့အရေးကြီးလဲသရာထက်ရေးအသေးနေမယ်ဘဝစိတ်ဓာတ်မြင့်ရင်သရာထက်ပြီးကြပါမှာသူများတိုက်တွန်းလို့ လောက်တဲ့တရားဟာမထက်ပါဘူးခုတရားတစ်ဝက်ပါနေတယ်ဟင်ပြီးတော့ပျော်လို့တူတဲ့လူတဲ့တရားနဲပါလေတဏှာဝင်နေတယ်ဟင်အဲ့တော့သူများလူလို့သူများနဲ့အပြိုင်ဆိုင်လူလို့ရှိရင်လည်းတရားနဲပါလေအဲ့ဒါမာနဝင်တူတာပါ တမန်ပါဗျာဟင်ဟင်ဟင်အဲ့တော့တို့လူတွေမှာအပြောလူလည်းမဖြစ်ပါဘူးနဲ့အမျောလူလည်းမဖြစ်ပါဘူးနဲ့မတော်လူလည်းမဖြစ်ပါဘူးနဲ့ဟုတ်ကဲ့အဲ့ဒါတွေကတရားနဲ့ခန္ဓာပတိတယ်ဟင်ကင်းရလားရဲ့ဒီကင်းနေကင်းပါလေဟုတ်ပါမလားဗျာဟင်လို့တော့သူမပါဘူးလားဟင်ဟင်လက်ကုပ်သူမပါဘူးလားဒီကနေ့ကိုစေတနာနဲ့ကိုလား ဟုတ်ပါမလားဗျာတို့တော့မသိတော့ယုံအောင်မှာပေါ့ဗျာနောက်ပြီးတော့မယုံတော့ဘူးပေါ့ဗျာတို့တော့မသိတော့ယုံအောင်မှာပေါ့ဟင်ဟင်အဲ့တော့တို့ဟိုနတ်ပြည်မှာလည်းတို့မားတဲ့ဒါဝရိနာယာမှာနတ်တွေ6ဆင့်ရှိတာလေအဲ့ဒီ6ဆင့်လည်းခုနကကရာကခွဲသွားဟိုကကွဲတာမဟုတ်ဘူးဒီကကရာလိုက်လို့ဟိုမှာပုံကွဲနေတာပါဟုတ်ကလားအဲ့တော့ဟိုနတ်ပြည်မှာတော့6ဆင့်ပါဗျာတို့လူပြည်မှာတော့ဘယ်နှဆင့်လောက်ထင်လဲ တထောင်သားကစားပြလိုက်တယ်လေအများကြီးပါအများကြီးပါဟင်ဘာဖြစ်လို့အဲ့လိုအဖေနေများနေတော့ဒါရင်မတူဟင်ဒါရင်ဒါရဲ့ခုနကတက်မထက်မတယ်ဟုတ်လားဗျနတ်ပြည်က6 6ဆင်နဲ့ဒေါ်လာပေါ့တို့လူပြည်ကအဆင်ကိုဘယ်လောက်မှမသိဘူးဟုတ်လားဟဲ့လောကကသာပြောလိုက်ရင်လေဟင်နေရာဟုတ်ကလားအဲဒီလူကဟိုလူကြီးကလူပုံတပုံနဲ့ပဲမဟုတ်လားကျပါပါတပုံနဲ့ပဲရှိတယ် သို့တော့ခုနပြောတဲ့ဟောတရောင်းသားကဟိုတထေးနဲ့သွားပြီးသူနေနိုင်သလားဗျမနေနိုင်ပါဘူးဟောတထေးကတော့တရောင်းသားကြနေနိုင်သလားဗျမနေနိုင်ပါဘူးအဲ့တော့တရောင်းသားကလည်းသူနေရာလေးသူချောင်းကောင်းတဲ့နေရာလေးဟုတ်ကလားတတိယလည်းဟိုခန္ဓာကြီးကျတဲ့နေရာလေးထင်တယ်ပြီးတော့ရာရှိကရာရှိနေရာနေလိမ့်မယ်ဗျဟင်ဟိုတို့ဟိုငယ်သားနေရာနေနိုင်မလားဗျငယ်သားကောရာရှိနာကိုနေရဲပါမလားဗျဟင်အဲ့တော့လူဘုံကတော့တပုံလေးပဲအကျိုးပေးလိုက်လို့သူ့ဟာလေးနဲ့သူတန်တော့ ဒီမှာအဆင်ကြီးများမသွားဘူးလားကျမအဲ့တော့နတ်ပြည်လည်းတပုံနဲ့ရဲ့အဲ့ဒါနှစ်ပုံမရှိဘူးသူတို့ရဲ့ခုနကအကျိုးပြဆင်လိုက်လို့6ပုံနဲ့လို့ဖြစ်နေတယ်ဟင်အဲ့တော့သူအဆင်မြင့်ခြင်းတရားထက်ပေးပါအဲ့ဒီအဆင်မြင့်မြင့်နဲ့ဘဝကိုခံစားတဲ့နေရာမှာအကျိုးပေးတန့်ပြခြင်းခြင်းခြင်းတရားလေးကိုစေတနာလေးကိုတန့်ပြင်ပေးကြပါမှာဟုတ်ကလားကျမပါဗျာဟင်ဟင်ငါမပါကြီး ဟုတ်ကဲ့လားတို့ဒီကနေ့လိုတာငါလိုတာလားပေဒနာထားလိုတာလားဝိထုမပါကြီးဟင်ဝိထုကဟိုအကျိုးပေးမှလားသူကတည်ခံလား တတိကံတရားဓမ္မတွေစေတနာဘလောက်ရှိတယ်ဆိုတော့ဒါတတိကံကြပါလေဒါဒါအမှုကျိုးလုံးတော့အမှုလုံးကြီးဒီမှာတတိကံပါရတာတယ်ဟင်ဒါထဲမှာဘုရားကဒုရိုက်မှုဓာခုမှုတွေဖြစ်တော့ဟောဒုဒုဓာတို့တတိကံမပါဘူးလားပါပါဗျာဒုတော့တင်တော့အဲ့ဒါနဲ့တင်တာမဟုတ်လားပါပါဗျာဟုတ်ကလားဟဲ့ပါပါအဲ့တော့အဲ့ဒီရွာတွေကဒုရိုက်မှုဓာခုမှုကြတော့ဘာမှုခေါ်တော့ဟင်ဟုတ်ပြီဘာမှုခေါ်တော့ကောင်းမှုလားမကောင်းဘူးမကောင်းပါဘူးဟုတ်ကလားဒါဖြစ်တော့ ကိုလည်းဆင်းရဲမယ်သူတစ်ပါးလည်းဆင်းရဲပြီတတ်တို့ဟင်တမန်ပါလားဟင်အခုဒီဟာကြတော့ကောင်းမလားမကောင်းဘူးလားကောင်းပါဗျာကိုလည်းဝမ်းမြောက်ရလို့အများလည်းဝမ်းမြောက်ရလို့ကောင်းမှုနဲ့မကောင်းမှုဒါနဲ့ခွဲဟုတ်ကလားဗျာအဲတော့သူမကောင်းမှုကျူးလွန်တဲ့ကာလကြတော့သူမှမဒါဖို့မှုဖြစ်တယ်ဟင်ဒါဖို့မှုဖြစ်တဲ့ကာလကြတော့ဟိုဘယ်နဲ့တော့ဟိုပြောတဲ့ကဟိုဒါခုမှုလို့ပြောတာတယ် ဘယ်လိုပြောတော့ဓာကုံမှုလို့ပြောတော့ဒုံနဲ့ရိုက်တော့ဟောဒုံနဲ့ရိုက်လို့အဲ့တော့ဓာကုံမှုဆိုတာလူကိုဓာကဘွားခုတ်တာတင်ဟုတ်ကလားဟုတ်ပါဘူးဟုတ်ပါဘူးဓာကခုတ်တာဗျာလူကခုတ်လူနဲ့ခုတ်လို့ပြမလားဗျာလူကနောက်ကအားပေးအားမြောက်နှိမ့်နာပါတရခံမဲဥစ္စာဟင်လူခုတ်တာဟုတ်လူခုတ်လို့ပြမလားဗျာဒါခုတ်လို့ပြတဲ့ဥစ္စာအမှုကဒါခုတ်မှုလို့ပြောထားတဲ့ဥစ္စာလူခုတ်မှုလို့ပြောသလားဟုတ်ကလားဗျာဟင် ဟိုလူကခုတ်တာမှမဟုတ်တာနောက်ကအားပေးအားမြောက်လေ။ဘာခုတ်တာကဘသူတော့။ဒါပါ။အဲမြောက်ဟိုလူကမြောက်ပြီးတော့ဒါကြီးကထွက်ခုတ်ထားတယ်။ဟုတ်ကလားဗျ။ဒီလိုလိုလူကတစ်တည်းရခါကနဲ့တည်းရခါ။တစ်တည်းရခါ။ဒါကတစ်တည်းရခါ။ဒီလိုဆိုဖမ်းရင်ဒါဖမ်းမှာ။ဘူးဖမ်းတယ်။ဘူးဖမ်းတယ်ဒါဖမ်း။ဟင်သူဖမ်းတော့လူကဖမ်းတာ။ဒါခုံးမှုလေလူခုံးမှုမှမဟုတ်ပဲ။ဟင် ဟင်ဘာဖြစ်လို့လူဟန်သူရဲ့စေနာနဲ့စေနာကဒါမှမပါဘူးလူမာတာပါပါဒီလူဒီပါစေလို့ ဒီစေတနာကရှိသလားမရှိပါဘူး။အဲ့တော့တို့ဒီကနေ့လူတဲ့ဖုံးလေဖုံးကဒါတို့ကိုတော့ကြီးအားလူကံဆိုတော့ခံရတဲ့နေရာနေမှုပါဗျ။တို့တခါရဲ့စေတနာနဲ့ဒီကိုဖုံးကြီးနဲ့ဒီကနေ့ထခုတ်တာတယ်။ဒီနေ့ကောဟိုဘာခုတ်မှုလုံးပြဟင်ဟင်ဒီနေ့လည်းဟိုကျူးလုံးတာပဲမဟုတ်ဘူးလားဟင်တို့ကခုတ်ခံရလားတို့တခါကြီးကဖုံးနဲ့ထခုတ်တာဟုတ်ဗျာအဲ့တော့ဖုံးလူတဲ့အတွက် ဟိုသမင်းပကံကကျိုးပေးမှာလားဒီဟိုစေတနာကကျိုးပေးမှာလားစေတနာပါဗျာဒါရင်ဘသူဖမ်းမလို့ဖုန်းဖမ်းမှာလားတို့တရားဓမ္မတွေဖမ်းမှာလားဓမ္မတွေဖမ်းပါသုဘမလားဗျာဟင်ဟုတ်ကလားဗျာအဲ့နတ်ဒီပါလူဒီသွားမယ်ဒီခွန်သွားအောင်မလားအဲ့ဒီစေတနာကသွားမှာစေတနာပါဗျာတို့တရားဓမ္မတွေသွားအောင်မလားစေတနာသွားမှာလားစေတနာပါဟင်ဒီယုံနဲ့စေတနာကတော့ပြင်းပြင်းကိုထားခဲ့ ဟင်နန်းတော်ထိုင်ရင်ဒီနာကပဲနာဖြစ်နေတော့ဖန်ဆင်းမှာမဟုတ်လားတမန်ပါဗျာရုံနဲ့ဒီနာခေါ်သွားလို့ရပါလားမရပါဘူးအဲ့တော့နာနဲ့ဟောပါဆိုင်တော့နာပါဗျာဟုတ်ကလားဟဲ့အဲ့ဒါစေရနာသည်ဒါသူတရားခံတင်တယ်ဟုတ်ကလားကျူပြီးရင်တေရနာကျူပြီးမှာမဟုတ်လားမှန်ပါဗျာတို့ဒါဆုံးမှုတောင်စီလေးတင်နေကြတစ်ချက်ခုံတို့ဟိုအချက်များကြီးခုတ်တို့ကြည်သေးလားကြည်ပါဗျာအဲ့တော့ဟိုတို့အမှုစစ်တဲ့ကာလာကြတော့ ဖက်နေတော့ဖက်နေတော့ဟိုဓာတ်ခုတ်လို့သိပေမဲ့တစ်ချက်ခုတ်ပြီးနဲ့အချက်များစွာခုတ်ပြီးတာဟိုဟာကြတော့တူရလားမတူပါဘူးဗျာ။မဲကြတော့လေမတူပါဘူးဗျာ။တူရလားဗျာမတူပါဘူးဗျာ။ဘာဖြစ်လို့တော့ဗျာ။ဟင်အများကြီးကဘာပါလဲ။ဟင်နေနေချင်းနဲ့သိနာများလို့ဟုတ်ပြီ။ဟိုကတော့ဟိုတစ်ချက်ဟိုကတော့မတော်တဆဖြစ်နေတယ်။ဟိုကတော့ချက်ပေါင်းများကတော့မသိဘူးသူတွေကသူသေးသေးလို့လည်းသိတယ်လားသူများနေပြီ။ဘုရားသူကြီးကအဲ့ဒီသေတာပြီး ထောင်ကိုဘယ်နှနည်းဘလားဆိုကြမဟုတ်လားကျမပါဗျာဟင်ကျမပါဗျာဟုတ်ကလားဗျာဟုတ်ပါရဲ့အဲဒီမှာလေသူ့ဘာတော့ဟိုဟင်အရာထောင်ခေါ်มาပေါ့လေဒီတော့ပါရှိတယ်မန်းလေးထောင်ပိုးရတယ်တင်တယ်တို့ရံကုန်ကြတော့အင်းစိန်ထောင်ပိုးရတာကိုဟင်အဲ့ဒီကိုစေတနာလိုက်တချို့10နှစ်ပြတချို့9နှစ်ပြအဲ့လိုထောင်ကြတာမဟုတ်လားကျမပါဗျာဒီတရားဓမ္မလေးတွေဒီကနေ့ကျွန်းတော့နားထောင်ကြမလားအိမ်ထောင်ကြမလား ဆောင်ကြအောင်ပါပဲဟင်ဟင်ဒီနေ့တို့မှုကျွလွန်တဲ့အတွက်တို့တရားဓမ္မတွေထောင်ကြအောင်မယ်မနေ့တို့ဟင်မကြကြုံလားကြကြင်လားကြကြင်ပါဗျာဟောဗျာဘယ်လိုပါလဲတို့ဗျာဒီကိုတို့ပါတော့အခုဒီကြောက်ဆရာပဲထောင်ဖို့ပါတော့ဘယ်လင်းဘယ်လင်းမထောင်ပြတာရှိပါဗျာရှိပါဗျာဘယ်လင်းထောင်ဖို့လားဘယ်လင်းထောင်ကြကြင်လားကြကြင်ပါဗျာဟင်ဘာဖြစ်လို့တော့ မကောင်းဘူးထင်ကြတယ်ဟုတ်ပါပြီ။အဲဒီဟိုဘဲလင်းထောင်ကြတော့ဟိုထောင်နဲ့သွားနေတော့ပဲလေတော့ဘသူတွေကညင်းခဲ့တော့ဟင်ထောင်ပါတာတွေကညင်းခဲ့တယ်။ဟုတ်ကလား။ဟင်အဲ့လောက်ညင်းခဲ့တာဗျ။ဟင်တို့အိမ်ထောင်ကြတော့ဟဲ့မညင်သေးဘူးတဲ့လားညင်သေးပါဗျာဟုတ်ကလားပိုက်ဆံလေးကနည်းနည်းပါလာပဲနဲ့မျက်တောင်လေးထိုးလိုက်ပြီဟင်နောက်ကလေးတွေကဟောညင်ပါတယ် အဲ့တော့ခုဘဲလေးငါထောင်သွားတာဘယ်လောက်ရှိတော့အိမ်မှာထောင်သွားတာဘယ်လောက်ရှိတော့ဘယ်ကပူတော့အိမ်ကပူတာဘယ်ကပူဟုတ်ကလားဗျာအိမ်ကပူတယ်ဟုတ်ကလားဗျာဘယ်ကထောင်သွားတာပူတော့ဟင်ပြီးတော့တို့ဟိုခုနကပြောတဲ့ဘဲလင်းထောင်ကဖယ်နှစ်တန်ပို့ဘူးထင်တချို့9နှစ်တယ်မှန်ပါပါနှစ်ထင်တယ်ဟုတ်ပါဘူးသေးလားဟုတ်ပါဘူးတို့အိမ်ထောင်ကြတော့ဘယ်တော့တော့မှာသေမှတော့ပါ ပုဗ္ဗမလားဘယ်ထောင်ကြောက်တော့ဘယ်ထောင်ကြောက်တော့ကြာကျင်လားဟင်ကြာကျင်လားကြာကျင်ပါလားဘယ်လိုပြဘယ်လိုပြကြာကျင်လားကြာကျင်ပါလားအေးဒီမှုတော့ကတော့ထောင်ကြဟုတ်ကဲ့အဲ့တော့ဒီမှုမတော်တဆကြပြီတဲ့ဟောသူ့ကောင်ကဖြစ်ဖြစ်ယူပြီးတော့ဒါနမှာဝိပဿနာကိုကုပြပါဖြစ်ဖြစ် ထောင်ကြကြပါဘူးသူကလည်းဒီလိုပဲသူပေးပါဗျာတင်နာလားတင်နာပါလေဗျာဘာဖြစ်လို့တော့ဗျာဘာဖြစ်လို့တော့ဗျာဒီတော့ဒီအစ်နဲ့ရက်နေလို့ပါဗျာဟုတ်ပါရဲ့ဟုတ်ကလားဟဲ့ဒီအဲ့တော့ဟိုသေရနာတတ်ဖို့တို့သေရနာပဲကျူးပေးမှာမဟုတ်ဘူးအဲ့တော့ဒီသေရနာလေးကိုသင်ငါရတာငါမပါနဲ့ဟင်ငါလူလာလားပြေလာလူလားသေရနာပါဗျာဝတ္ထုမပါနဲ့ ဝတ္ထုကဟိုတကယ်ယူပြီးမှလားတသိက္ခာလားတသိက္ခာတသိက္ခာဟုတ်တသိက္ခာမှန်ပါကျမဟုတ်ကလားအဲ့တော့ငါကိုအာကူဝမာလားစေရနာလားစေရနာပါဗျာဝတ္ထုအာကူဝမာလားစေရနာလားစေရနာပါဗျာပုဂ္ဂိုလ်ကိုအာကူဝမာလားစေရနာလားစေရနာပါဗျာအဲ့ဒီစေရနာလေးထက်အောင်ကြိုးစားထည့်ရင်သိရင်တန့်အောင်ကြိုးစားဟုတ်ကလားကျမကျမအဲ့ဒီလူဘဝနတ်ဘဝလူထောင်နတ်ထောင်ကြတဲ့ကာလအနောက်တာပြင်းရင်းနဲ့ဤတင်ခံစားရတတ်တယ်